ခေါ်တော့သတ်ပြီးဒီလိုဖြစ်ပေါ်တယ်ဒီလိုမျိုးဖြစ်လာတယ်သူရဲ့ဆက်နေရတယ်ဘယ်လိုလဲတာအာဒီလိုလာတာ

ကိုယ်ကိုကြည့်နေသိရတာကိုယ်ကိုကြားအားရတဲ့ဒီလိုနာတာသိနေတာသိရတာဒီမှာရှိတဲ့သိရတဲ့ဆရာကအဲ့ဒါနဲ့

Amen. သာသနာရှိတဲ့ဒီကြောင့်သာအဲဒီသက်ကတော်ဒီအတိုင်းတရားပါရှိနေတာဒီကနေ့အာမောတော်ဒီရဒီရဒီဒီရဲ့ဆောက်ရည်ရှိနေတာ ရာဇဝတ်ပေါ်ရတယ်ဒီလားဒီလားဆောင်းလို့ရှိဒီကဆောင်းဒီကဒီလိုသာဒီကဒီလားစိတ်ကိုသိရရစိတ်ကိုဆဲရတဲ့စိတ်ကိုရည်ရစိတ်ကိုရတဲ့ဝိညာဉ် ကျေနပ်စီရတာသီရတာဘာယာနောဘာနောသီရတာသီရတာကျေကျေကျေကျေမြေကြီးရဲ့ကျေမှုကြီးမှာ လည်းသိတယ်ကသိတာဘုရားတရားကိုသိတာသိတဲ့ဘုရားဉာဏ်နဲ့ပါတာသိတာဒါကလည်းဘုရားသိတယ်ကြည့်နေတာတော့မင်းရာမင်းရာဒီလိုကြည့်ရတဲ့အခါမှာဘုရား ဒီနေ့ဖြစ်တဲ့ဘုရားရှင်ကိုရောဘာဘောဂရနာအဲဘုရားရှင်ကဘုရား ဖြစ်နေတဲ့နာမည်ကြီးနေတဲ့တော့ကျောင်းမှာကျင်းတဲ့ဒီလိုမျိုးနာမကလည်းဒီလိုမျိုးဆန္ဒစိတ်အားဖြင့်ပေါ်လာဒီလိုမျိုးတဲ့တရားတွေကလေးမျိုးမျိုးတော့ဒီလိုဟော ဒီလိုပါ

အဲဒီကဒီနေ့ဖြစ်ပေါ်လာတဲ့အာဘောဂတိရှိရဲ့မြတ်စွာဘုရားဆရာကဆရာပြေကိုကြီးရဲ့စိတ်ကျေတဲ့စိတ်ရဲ့အာအာဘောဂတိမှာဘယ်လိုဖြစ်လာလဲ ဒီလိုမျိုးတော့ဒီလိုမျိုးပါအဲ့တော့ဆံသာသာပါပဲအဲဒီဒီလိုမျိုးပါဘယ်မှာရှိတာလဲရှင်းတော့တာပါကိုယ်ရဲ့အကြောင်းကို ဒီလိုမှန်းကန်တာကိုသောတာတရားတရားနဲ့အာသာပါရမီအဲဒီတော့ဒီလိုဒုညဥပမေအာဒုညအာသရာတိသေတိတာအဲဝါသေတိတာဒုညဝါတာ ဒီလိုမျိုးဆရာကဒီလိုဒီလိုဒီလိုပေါ်ကူးနေတော့ဘူးတော့ဒီလိုမျိုးတော့ဒီလိုမျိုးဒီလိုဒီလိုဆရာကမောင်းတာဆိုတယ်ဒါကတော့ဒီလိုဒီလိုဒီလိုဒီ ဒီမှာဒီတော့ကျော်ရည်မောင်မာရတဲ့အပေါ်ရဲ့ဒီမှာကြည့်နေတာဆရာဆရာဆရာအားတဲ့ဒီမှာဒီပါရတာကိုသိရတယ်ဒီမှာဒီတော့ ရှိလာတယ်ဟောတဲ့အောင်းတဲ့

ဒီလိုပါပဲ ဒီလိုဒီလိုဒီလိုဒီလိုအာရုံအဲ့တော့အာရုံကိုသိရတာ။ဒါပေမဲ့ဘာရှင်းရတယ်။ဒါပေမဲ့ဘာရှင်းရတယ်။ဘာလို့ရှင်းရတယ်။ဘာလို့ရှင်းရတယ်။

ဒီနေ့ဒီသာဘယ်လိုလဲဒါဝိညာဉ်နဲ့ကဘယ်လိုဒီသာနဲ့ရှိရုပ်စိတ်ဆက်အဖြစ်ဟုတ်တယ်အဲဒီကသင်္ဘာဝရဲ့စိတ်ရုံနဲ့ဆက်တယ်စိတ်တော်ကိုကိုယ်ရတဲ့စိတ်ကိုသင်္ဘာဝဒီအားနဲ့ သူမိပါဒနာဘာသာကြောင့်ဖြစ်နေတဲ့သူရရှိသူဖြစ်နေသူကအဲ့ဒါကိုပြောတာဒါကလုံးဝအပြည့်အဝရှိတယ်အဲ့ဒါကိုပြောတာအဲ့ဒါကိုအပြည့်အဝတာအဲ့ဒါဘယ်လိုလဲရှိရတာတော့ ဝိညာဉ်ရောဘာဝိညာဉ်ဒီလိုတရားမျိုးကိုကြားရတာအားဖြင့်ကိုယ်ရဲ့အာမေတုမှာကိုယ်ရဲ့ဆိုတာသူနဲ့ဒီကတော့ဒီကနေ့ပြန်ရတယ်ဒီကနေ့ သိရပါတယ်။ဒါကသာဝကရှိတဲ့ဉာဏ်နဲ့အရှင်းမသိတာပဲ။ဒီမှာသိရတာပဲ။သိရတာပဲ။သိရတာ။ဒါကလည်းဘာလို့ဒီလိုမျိုးဖြစ်နေတာလဲ။အဲဒီရှင်းရမယ်အားရတယ်။ဒီလိုအားရှိရတယ်။ဒီမှာ ဒီလိုပဲသာသာလို့ဆက် Amen. ဒီနေ့ကအဲ့လိုပဲဆက်ပြီးတော့ဒီကဘာဖြစ်တာသူတို့ကိုမြင်နေတယ်အဲဒီကဘာဖြစ်လဲဆက်ပြီးတော့ဒီကဘာဖြစ်လဲဒီနာမနာရှင်သာသာ ဒီလိုဆောင်းနေတာဒီလိုလုံးတာဆက်ဆက်ပါတယ်ဘာလို့ရှာတာလဲဘုံကာရတာဆက်တယ်ဒီလိုရတာကတော့ဆက်လို့ရှိတယ်ဒီလို ဒီကရတဲ့ကံတာ။ဒီကရတာကတော့ဘာလို့ထားရလဲ။ဒီမှာလည်း ဒီလိုရှိရတာဖြစ်ဖြစ်ပေါ်တယ်။အဲ့ဒီကဝိသေမှာပုံပြီးတဲ့ပါဠိနဲ့ပြောတာ။ရှိတာကတော့ဒီကိစ္စကိုဒီလိုပြောတယ်။အဲ့ဒီလိုနဲ့တဲ့တော့ဒီလိုပြောတာဒီလိုနဲ့ ကိုယ်တိုင်အား

ဒါညာပါလို့ပြောတာ။ဒါကလောကရှိတယ်။လောကရှိတယ်။သမဏေဝေဒကမိယောကိုသင်္ကာရကိုပြောတာ။အာသေသာရဲ့ ဆရာကောင်းတဲ့ရှိတာရဲ့ဒီကကုနာရာကိုဘာဘာဘာဆရာချိုးတယ်ဆရာအာရုံနဲ့အာရုံနဲ့အာရုံနဲ့အာရုံနဲ့ဒီဒီရောဒီကနေ့အာရုံနဲ့အာရုံနဲ့ ဒီနေ့ကျွန်တော်တို့ကဒါနဲ့ ကျင့်နေတယ်သင်္ခါရရှိတယ်ပါဠိမှာခြားနာသာသနာနာမတိကိုရှိတယ်ရှိတယ်ဒါပါဠိနဲ့ဆက်အောင်ဒီကိစ္စကဆိုင် စေကြပါဘုရားရှင်ရဲ့ Yeah. ဒီလိုမျိုး ကျူးကျော်ဆိုတော့ဘာလဲသိဖို့ဆိုတာအဲဒီမှာသိဆိုတာအဲဒီသာဝတ္တကပြောတာဆိုသိမှုတာကိုသိတာမြေသာပြတ်တာကိုကိုယ်ရေးတာသိတဲ့ဒီလိုအဲဒီဒီလို ဒီမှာဘာလို့လဲဘာလို့လဲ ကိုယ်ရည်ရည်ကိုတော့ဒီတဲ့ဟာတော့သာသာမောကိုပြောတယ်။ဒါကိုရှင်းပြတာ။ဒါကိုရှင်းပြတာ။ဒီ ဒီကကောင်းတယ်ကောင်းတယ်ဒီကအဲ့ဒီကရရကျွန်တော်တို့ဒီနေ့အားဖြင့်ဒီကဲဒီကဲဒီကဲဒီကဲဒီကဲကောင်းတယ်ကောင်းတယ်ဒီကဲ ဒီနေ့သူချာတာဒီနေ့မှာပေါ်နေတာတရားကိုဘုရားရဲ့ဒီမှာလည်းတော့မြင်ရတာသာ